ခန်းကြီး25အငယ်1မှ17ထိုနောက်ရှမွေလတည်သောအခါဣဒရေလအမျိုးသားအပေါင်းတို့သည် စီးဝေး၍ငိုကြွေးမြည်တမ်းခြင်းကိုပြုသဖြင့်ယာမမျိုးတွင်သူ၏အိမ်၌တင်းကြိုကြ၏ဒါဝိဒ်သည်ထ၍ပါရန်တောသို့တော်လေ၏ထိုအခါမောနအရ၌နေ၍ကရမေလမြို့၌ဥစ္စာများသောသူတူရှိ၏ထိုသူသည်လူကြီးဖြစ်၍တိုး၃000စိတ်တထောင်ကိုရတတ်၏ ကရမေလမြို့မှသိုးမွေးကိုညှက်၍နေ၏။ထိုသူ၏အမိကားနာဗလသူ၏မယံအမိကားအဘိဂဲလသည်။ထိုမိမသည်ညံကောင်း၍အစင်းလဲလှ၏။ယောက်ျားမူကားခက်ထန်သောသဘောရှိ၏။သိုးသောအမှုကိုလည်းပြုတတ်၏။ကာလက်အဆွေမျိုးဖြစ်၏။နာဗလသည်သိုးမွေးညှက်၍နေကြောင်းကိုဒါဝိဒ်သည်တော၌ကြားလျင် လူလင်တကြိတ်တို့ကိုခေါ်၍နာဗလရှိရာ ကရမေလမြို့သို့တွားကြလော့စည်းစိမ်ကြီးသောထိုသူကိုငါကိုစားနှုတ်ဆက်၍ပြောရမည်မှာ ကိုရောမှဆ၍ကိုရောဤအိမ်ကိုရောနှင့်ဆိုင်သမျှတို့၌ချမ်းသာရှိပါစေသောကိုရော၌တိုးမွေးညှက်သောသူများရှိကြောင်းကိုအကျွန်ုပ်ကြားပါ၏အကျွန်ုပ်တို့နှင့်တူနေသောကိုရောဤတိုးရင်းတို့ကိုအကျွန်ုပ်တို့သည်မပြစ်မှားပါသူတို့သည်ကရမေလမြို့မှနေသောကာလပတ်လုံး သူတို့ဥစ္စာတစုံတစ်ခုမျှမပြောက်ပါ ကိုရောဤလူလင်တို့ကို မေးမြန်းပါတော့သူတို့သည် ပြောကြပါလိမ့်မည်ထိုကြောင့်အကျွန်ုပ်ဤလူလင်တို့သည်ရှေ့တော်၌မျက်နှာရကြပါစေအကျွန်ုပ်တို့သည် မင်္ဂလာနေ့၌ရောက်ပါ၏လက်တော်၌ရှိသမျှကိုကိုရော့ကြုံများကိုရောဤသားဒါဝိအာသနာတော်မူပါဟုနှုတ်ဆက်ရမည်အကြောင်းမှားထား၍လွတ်လိုက်၏ ဒါဝိဒ်၏လူလင်တို့သည်နာဗလထံသို့ရောက်သောအခါဒါဝိဒ်မှားထားသမျှသော စကားတို့ကို ပြန်ပြောပြီးလျှင်တိတ်ဆိတ်စွာနေကြ၏နာဗလကလည်းဒါဝိဒ်ကအဘဲသူနီယေရှဲ၏သားကအဘဲသူနီယခုကာလ၌သခင်ကို ပုန်ကန်သောကျွန်များပါတကားငါသည်ငါတိုးမွေးကိုညှက်သောသူတို့အဖို့ပြင်ဆင်သောငါမုတ်ငါရီငါအမဲသားကိုယူ၍ငါမတိသော လူတို့အားပေးရမည်လို့ဟု ဒါဝိဒ်၏လူလင်တို့အားပြောဆို၏အငယ်၁၂မှ20ဒါဝိဒ်၏လူလင်တို့သည်လှည့်သွား၍ထိုစကားအလုံးစုံတို့ကိုဒါဝိဒ်အားပြန်လျှောက်ကြ၏ဒါဝိဒ်ကလည်းလူတိုင်းမိမိဓာကိုခါ၌စီးစေဟုမိမိလူတို့အားဆိုလျက်မိမိဓာကိုစီးလေ၏လူ400တို့သည်ဒါဝိဒ်နောက်သို့လိုက်ကြ၏200တို့သည်ဥစ္စာပစ္စည်းများကိုစောင့်၍နေကြ၏ လူလင်တယောက်သည် နာဗလမယားအဘိဂဲလထံသို့သွား၍၊ဒါဝိဒ်သည်အကျွန်ုပ်တို့သခင်ကိုနှုတ်ဆက်အံ့သောငှါတမန်တို့ကိုတောမှစေလွှတ်၍၊အကျွန်ုပ်တို့သခင်သည်သူတို့ကိုဆဲပါ၏။ထိုသူတို့သည်ကျွန်တော်တို့၌အလွန်ကျေးဇူးပြုပါပြီ။ကျွန်တော်တို့သည်တောမှာနေ၍သူတို့နှင့်ပေါင်းဘော်သောကာလပတ်လုံးအရှုံးမခံ ဥစ္စာတစုံတစ်ခုမျှမပြောက်ပါကျွန်တော်တို့သည်တိုးထိန်၍သူတို့နှင့်ပေါင်းဖော်သောကာလပတ်လုံးသူတို့သည်နေညံ့အစဉ်ကွယ်ကာလျက်နေကြပါ၏တို့ဖြစ်၍သခင်မသည်အဘယ်သို့ပြုတင်သည်ကိုရှိရှုဆင်ခြင်ပါတော့အကျွန်ုပ်တို့သခင်နှင့်အိမ်သူအိမ်သားအပေါင်းတို့၌ဘေးပြုမိဟုစီရင်ပါပြီသခင်သည် အာရမလူဖြစ်သောကြောင့်အဘယ်သူမျှမပြောမလျှောက်ဝန့်ပါဟုဆိုလေတော့ အဘိဂဲလသည်မုန့်လုံးနှစ်ရာ၊စပျစ်ရည်ဘူးနှစ်လုံး၊ချက်ပြီးသောသိုးငါးကောင်၊ပေါက်ပေါက်ငါးဧဖါ၊စပျစ်သီးခြောက်အပြွတ်တရာ၊သင်္ဘောသဖန်းသီးပြင်အပြားနှစ်ရာတို့ကို အလျင်အမြန်ယူ၍မြည်းတို့အပေါ်၌တင်ပြီးလျှင်၊ငါ့ရှေ့မှာသွားကြ။ငါလိုက်မည်ဟုကျွန်တို့အားဆို၏။လင်နာဗလကို အလျှင်းမပြော၊မြည်းကိုစီးလျက်သွား၍တောင်ခြေရင်း၌ဆင်းလှည့်စဉ်တွင် ဒါဝိဒ်နှင့်သူ၏လူတို့သည်တစ်ဖက်တစ်ချက်ဆင်းလာ၍တယောက်နှင့်တယောက် တွေ့ကြုံကြ၏အငယ်27မှ31ထိုတို့မတွေ့မီဒါဝိဒ်ကအကယ်စင်စစ်ထိုသူ၏ဥစ္စာတစုံတစ်ခုကိုမျှမပြောက်စေခြင်းငှာတော၌သူပိုင်သမျှတို့ကိုငါသည်အချီးနီးစောင့်ပါပြီတကားငါကောင်းသောအမှုအတွေ့မကောင်းသော အမှုကိုသူပြုပါပြီတကား နက်ဖြန်မိုးလင်းသောအခါနာဗလနှင့်ဆိုင်သောသူအပေါင်းတို့တွင်ယောက်ျားတစ်စုံတစ်ယောက်ကိုငါချန်ထားလျင် ထိုမြတ်မကသာရဖျားသည်ဒါဝိဒ်၏ရန်သူတို့အားပြုတော်မူစေတည်းဟု ဆိုနှင့်ပြီအဘိဂဲလာသည်ဒါဝိဒ်ကိုမြင်သောအခါမြဲပေါ်ကအလင်းအမြန်ဆင်းပြီးလျင်ဒါဝိဒ်ရှေ့တွင်မြေပေါ်မှဥညွတ်ချ၍သူ၏ခြေရင်း၌ဝတ်တော်လျက်ကျွန်မသခင်အပြစ်ရှိသမျှကိုကျွန်မခံပါမည် ကိုရောဤကျွန်မသည်နားတော်လျှောက်ရသောအခွင့်ကိုပေးတော်မူပါ။ကိုယ်တော်၏ကျွန်မစကားကိုနားညောင်းတော်မူပါ။ထိုအဓမ္မလူနာဗလကိုကျွန်မသခင်မှတ်တော်မမူပါနှင့်။သူ၏အမည်သည်သူ၏သဘောနှင့်ညီညွတ်ပါ၏။သူ၏အမည်ကားနာဗလ၊သူ၏သဘောကားမိုက်ခြင်းဖြစ်သတည်း။သခင်စေလွှတ်တော်မူသောလုလင်တို့ကိုကိုယ်တော်ကျွန်မသည်မမြင်ရပါ။ယခုမှာကျွန်မသခင်၊ ကိုတော်သည်လူအသက်ကိုတတ်ခြင်းဟံမတော်မီအကြောင်းကိုလက်နှင့်ကိုအမှုကိုစောင့်၍အပြစ်ဒဏ်မပေးမီအကြောင်းသာဝရဘုရားစီးတားတော်မူသည်ဖြစ်၍သာဝရဘုရားအသက်တော်ကိုရောအသက်လည်းရှင်တော်မူသည့်အတိုင်းအကျိုးတော်ကိုဖျက်ဆီးလိုသော ကိုရောဤရန်သူတို့သည် နာဗလကဲ့သို့ဖြစ်ကြပါစေသော ယခုမှကိုရောဤကျုံမသည်သခင်ထံသို့ဆောင်ခဲ့သော လက်ဆောင်ကိုကျမသခင်နောက်တော်သို့လိုက်သော လူလင်တို့အားပေးစေတော်မူပါ ကိုရောဤကျွန်မအပြစ်ကိုတီးခံတော်မူပါကျွန်မသခင်သည်သာဝရဘုရားဘက်မှစစ်တိုက်သောကြောင့်၎င်းတသက်လုံးကိုရို၌အပြစ်တင်เสียအခွင့်မရှိသောကြောင့်၎င်းသာဝရဘုရားသည်ကျွန်မသခင်အဖို့ခိုင်ခန့်မြဲမြံသောအိမ်ကိုတိဆောက်တော်မူလိမ့်မည်ကိုရို၏အသက်ကိုတန်အံ့သောငါလူအချို့တို့သည်ထ၍ရှာတော်လေကိုရို၏ဘုရားသခင်သာဝရဘုရားသည် ကျွန်မသခင်အသက်ကို အသက်ထုတ်၌နှောင်ဖွဲ့တော်မူလိမ့်မည်ကိုရောဤရန်သူတို့အသက်ကိုမူကားလောက်လွဲတဲ့ကပြစ်တကဲ့သို့ ပြစ်တော်မူလိမ့်မည်ဒါဝရဖျားဂတိထားတော်မူသည့်အတိုင်းကိုရော၌ယေရှုပြု၍ဤဒေလမျိုးကို အုပ်ဆိုးစေခြင်းဟံခံထားတော်မူသောအခါဂျမဤသခင်ကိုရောဒီအကြောင်းမရှိဘဲလူအသက်ကိုတတ်မိသောကြောင့်၎င်းကိုအမှုကိုဆောင်၍အပြစ်ဒဏ်ပေးမိသောကြောင့်၎င်း ။ဂျမ၏သခင်ကိုတော်သည်စိတ်ညှိုးငယ်ခြင်းကိုယ်တိုင်ကိုအပြစ်တင်ခြင်းနှင့်ကင်းလွတ်တော်မူပါစေသော။ဒါဝရဖျားသည်ဂျမ၏သခင်၌ယေရှုပြုတော်မူပြီးမှကိုရောဤဂျမကိုအောင်းမေတော်မူပါဟုလျှောက်လေ၏အငယ်32မှ35ဒါဝိဒ်ကလည်းယနေ့ငါနှင့်တွေ့စေခြင်းဟာတင့်ကိုဆေလွတ်တော်မူသောဤဒေလာမျိုး၏ဖျားသခင်သာရဖျားသည် မင်္ဂလာရှိတော်မူစေတည်းသင်ပေးသောအကြံလဲမင်္ဂလာရှိစေတည်းယနေ့ငါသည်လူအသက်ကိုတတ်အံ့သောငါမတော်ရမည်အကြောင်းကိုလက်နှင့်ကိုမှုကိုဆောင်၍အပြစ်ဒဏ်မပေးရမည်အကြောင်းစီတာသောတင်သည်လဲမင်္ဂလာရှိစေတည်းအကယ်စင်စစ်တင့်ကိုငါမညှင်းဆဲရမည်အကြောင်းစီတာတော်မူသောဣတရေလမျိုး၏ဘုရားသခင်သာရဘုရားအသက်ရှင်တော်မူသည့်အတိုင်း တင်ဒီငါနှင့်တွေ့ခြင်းကအလင်းအမြန်မလာလျင်အကယ်စင်စစ်နက်ပြန်မိုးလင်းသောအခါနာဗလဤလူယောက်ျားသစုံတယောက်ကိုမျှငါခြံ၍မထားဟုအဘိဂဲလအားပြောဆိုလျက်သူဆောင်ခဲ့သောလက်ဆောင်ကိုသူ၏လက်မှခံယူ၍တင်းဒီနေရာအိမ်တို့ငြိမ်ဝတ်စွာတော်လောတင်းစကားကိုငါနားထောင်ပြီးတင်းမျက်နာကိုလည်းထောက်၍နေမည်ဟုဆိုလေ၏ အငယ်36မှ44အဘိဂဲလန်သည်လည်းနာဗလတ်ထံသို့ပြန်သွား၍သူသည်ရှင်မြင်းဤပွဲခဲ့သို့သောပွဲကိုမိမိအိမ်၌ခံသည်ဖြင့်ရည်မှု၍စိတ်ရွှင်လန်းလျက်နေသောကြောင့်မိုးမလင်းမီမရသည့်အလင်းမပြော မိုးလင်း၍နာဗလတ်တောက်သောစပြည့်အရှိန်ကုန်သောအခါထိုအမှုများကို မရပြောသည်ဖြင့်သူသည်နှလုံးသေး၍ကြောက်ခဲ့သို့ဖြစ်၏ဆယ်ရဲလောက်လွန်မှသာရဖျားသည်ဒဏ်ခတ်တော်မူသည်ဖြင့် နာဗလသေ၏နာဗလသေချောင်းကိုဒါဝိဒ်ကြားသောအခါငါခံရသောကဲ့ရဲ့ခြင်းအမှုကိုစောင့်၍နာဗလလက်မှနှုတ်တော်မူ၍ကိုရော့ချုံကိုဒူးစရိုက်နှင့်ကင်းလွတ်စေတော်မူသောသာရဘုရားသည်မင်္ဂလာရှိတော်မူစေတည်းသာရဘုရားသည်နာဗလပြုသောဒူးစရိုက်ကို သူ့ခေါင်းပေါ်သို့ ပြန်ရောက်စေတော်မူပြီဟုဆို၏တဖန်လူကိုစေလွတ်၍အဘိဂဲလနှင့်လက်ထပ်ခြင်းငှာနှုတ်ဆက်လေ၏ ဒါဝိဒ်၏ကျွန်တို့သည်အဘိဂဲလရှိရာကရမေလမြို့သို့ရောက်သောအခါဒါဝိဒ်သည်တခင်မနှင့်လက်ထက်ခြင်းကကျွန်တော်တို့ကိုဆေလွတ်ပါပြီဟု ပြောဆိုလျင်အဘိဂဲလသည်ထ၍မြေပေါ်မှ ပြက်ဝတ်လျက်ကျွန်မသည်ကျွန်မတခင်၏ကျွန်တို့ခြေကိုဆေးသောကျွန်မဖြစ်ပါစေသောဟု ဆိုပြီးမှ အလင်းအမြန်ထ၍မိမိနောက်လိုက်ကျွန်မ9ယောက်ပါလျက်မြဲစည်းသည်ဖြင့် ဒါဝိဒ်စေလွတ်သောလူတို့နှင့်တကွလိုက်၍ဒါဝိဒ်၏ခင်မွန်းဖြစ်လေ၏ဒါဝိဒ်သည်ယေစရေလမြို့သူအဟိနောင်ကိုလည်းတင်းယူ၍ထိုမိမနှစ်ယောက်တို့သည်သူ၏ခင်မွန်းဖြစ်ကြ၏ရှောလူသည်မိမိသမီးဖြစ်သောဒါဝိဒ်၏မယားမိခါလကိုဂါလိမြို့သားဖြစ်သောလဲရှာ၏သားဖာလတိအားပေးစာနှင့်ပြီ